52ခုဒုတိယရာဇောလစုတ်ရှေ့ရက်ဝုန်နဲ့ဖြစ်ဝါတွင်ဝါထဲမှာဥပုသ်ရင်ဗီလာတွေဆောက်တည်လေးရှိကြဥပုသ်ဗီလာဆောက်တည်တဲ့ပုဂ္ဂိုလ်တွေအမှန်တရားအော်စရာလည်းကောင်းပါရဲ့မမြောက်စရာလည်းကောင်းပါရဲ့ဘုရားသာသနာဝင်ပုဂ္ဂိုလ်တွေဟာဝါတွင်ကြလို့ရှိရင်ဥပုနေတိုင်းဥပုနေတိုင်း ဝတ်ဆောင်ရချုပ်ပုဂ္ဂိုလ်တွေတော့လည်းဥပုံနေမှာစီဝါရေးလုပ်ငန်းတွေကရှိနေတာနဲ့ဥပုံနေမဆောက်ရှုံးနိုင်လို့အားတဲ့နေ့တနင်္ဂနွေနေ့တို့ဒီလိုနေမျိုးတွေမှာဥပုံဆောင်ရတာလည်းရှိဟွာတွေမှာတော့ဇေပါတိကဆောက်တည်ကြတာတော့များပါဝါဘာမှာတော့လဲတတ်နိုင်တယ်များ ဆောက်တည်ကြသီလဆောက်တည်ပြီးခြင်း၃ခြင်းသမာဓိ ပညာတွေဖြစ်အောင်အားထုတ်ပြီးတော့ကျင့်သုံးခြင်းဆိုတာတွေဟာမိမိတို့စိတ်ဓာတ်ကိုစင်ကြယ်အောင်ကျင့်သုံးတာပဲသီလကိုရိုသေသေးစောင့်နေလို့ရှိရင်မတော်မသင့်ပြုသောအမှုတွေလည်းကင်းတယ်ပြီးတော့ကိလေသာနဲ့ညှိစက်တဲ့အမှုတွေလည်းပဲများသောဖြင့်ကင်းပြီးတော့နေစိတ်စင်ကြယ်ပြီးတော့ အဲ့ဒါတဲ့သမာဓိကျင့်ကိုကျင့်လို့ရှိရင်တော့သမာဓိကသီလနဲ့ပို့ပြီးတော့ဆင်ခြင်ရပါတယ်သမာဓိကျင့်တဲ့ပညာကျင့်ကျင့်မှ ပို့ပြီးတော့ဆင်ခြင်ရပါတယ်ပညာကျင့်ကတော့ပြည့်စုံနေဆိုရင်အရိယာမက်ကိုရောက်ပြီးစိတ်ငြိကြေကိလေသာတွေကျင်းတယ်လည်းများအစဉ်သာဝရကျင်းသွားတာပဲအဲဒီလိုကျင်းအောင်စိတ်ကိုစောင့်ထိမှုရမြတ်စွာဘုရားဟောထား သူဒုရသံသူနိပုဏံယထာကာမနိပါတိနံစိတ်တံရခိတာမေရာဝီစိတ်တံဂௌတံဒုက္ခဝဟံသူဒုရသံတွေ့မြင်ရလေးခဲရင်လာစွာတော့စိတ်တံစိတ်ပဲစိတ်ဆိုတာသိမြင်ကိုခဲရင်တယ်ဒီဂရီပုဂ္ဂိုလ်တွေမှာဆိုရင်စိတ်ကိုသဘာဝဓမ္မနေရာချင်းမတွေ့မြင်ပါဘူး ငါပဲထင်နေတာစိတ်တွေမြင်တဲ့စိတ်ရှားတဲ့စိတ် နားတဲ့စိတ်စားတဲ့စိတ်တွေ့ရတဲ့စိတ်သိကူကြားစီနေတဲ့စိတ်ဒါတွေကငါပဲငါမြင်သိနေတဲ့ငါကြားသိနေတဲ့ငါအနန္တသိနေတဲ့ငါရတာကိုသိနေတဲ့ငါကတွေ့ထိပ်ပြီးတော့သိနေတဲ့ငါစိတ်ကုသနာကြံပြီးတော့သိနေတဲ့ ပုဂ္ဂိုလ်သတ္တဝါအနေအားဖြင့်စိတ်ကိုယ်လိုထင်းနေတယ်ဒါကြောင့်မို့စိတ်သဘောတရားအနေအားဖြင့်သိရန်ခဲရင်လည်းဒီနည်းအားဖြင့်အဲဒီစိတ်ဖြစ်တဲ့ခါကလာဖြစ်တိုင်းဖြစ်တိုင်းရှိဖို့ရှိဖို့လည်းသူကခဲရင်လည်းသူနိပုဏ္ဏံကောင်းစွာလည်းသိမ်မွေ့နူးညံ့သောစိတ်စိတ်ဆိုတာသိမ်မွေ့နူးညံ့တဲ့ဘောရှိပါတယ် အိမ်မွေးနူးညံ့တဲ့သဘောရှိတယ်။လောဘဒေါသမောဟနဲ့ဆင်းနေတဲ့စိတ်တွေကတော့ကျမ်းနာတယ်လို့ဆိုတော့ဆိုရမှာဒါမယ်လို့သိဘူးကနေအပြင်တော့စိတ်ရရသိမ်မွေးနေတယ်သိဘူးကအထေဝတ္ထုနဲ့မတွေ့ရဘူးရုပ်တွေကတော့အထေဝတ္ထုနဲ့တွေ့ရတာကိုလက်တို့ခြေတို့ခေါင်းတို့ကိုယ်တို့အထေဝတ္ထုကြီးနဲ့တွေ့ရတော့ဆိုတော့သိမ်မွေးတယ်လို့မဆိုနိုင်ဘူးစိတ်ကတော့သိမ်မွေးရဲ့စိတ်သိရခက်ယထာကာမနိပါတိနံ အချင်းချင်းလိုရှိရာအာယုံဌာန၌ကြာရောက်တတ်သောစိတ်လိုရှိရာအာယုံစီကြာရောက်တာပဲစိတ်ဆိုစိတ်ကူးကြံစီပြီးတော့လိုရလိုရတွေသွားတာဟိုရောက်လိုက်ဒီရောက်လိုက်ဒါနေရာလည်းဒီနာမဟုတ်စိတ်တန်းစိတ်ကိုမေရာဝီပညာရှိပြီ ရခေထဆောင်ရွက်ရ၏ညာရှိပုဂ္ဂိုလ်ဆိုရင်တော့အဲ့ဒီစိတ်ဆောင်ရွက်ရမယ်ဒီကျဲတဲ့စိတ်သိမ်မွေ့တဲ့စိတ်ကြည်ညာကြရောက်ရှင်ညာရောက်ပြီးတော့နေတဲ့စိတ်ဒီတိုင်းနေလို့ရှိရင်တော့ရောက်ရှင်ညာရောက်နေတာပဲထိနေပြင်းလို့ကိုမရဘူးအဲ့ဒီစိတ်ကိုပညာရှိပုဂ္ဂိုလ်ညာရှိပုဂ္ဂိုလ်ကညာရှိဆိုရလည်းပဲထိုက်တရားတော့ပညာရှိပါလား လောကကြီးရတဲ့ပညာကတော့အစီအစဉ်မှရှိဇာနဲ့ပတ်သက်ပြီးဒီကရပြီးတာမြတ်ပြီးပြီးတော့ပညာရှိပုဂ္ဂိုလ်ဆိုတာရှိမြတ်စွာဘုရားဤတရားတော်ကိုကြားနာပြီးဒီကမြတ်ပြီးတဲ့ပညာရှိဆောကြရမယ်စိတ်ဓာတ်လည်းခေရမေတာပဲသူတို့တို့သာသူနိပုဏ္ဏယဇကာမနိပါတိနစိတ်ဓာတ်လည်းခေရမေတာပဲ အဲဒီစိတ်ကိုစောင့်ကြရမယ်အဲဒီစိတ်စောင့်ကြတော့ဘာကျိုးရှိတယ်ဆိုတော့အဲဒီစောင့်ကြတဲ့စိတ်ကစိတ်တံဂုတ်တံဒုက္ခဝဟံဂုတ်တံစောင့်ကြထိမ့်သိအပ်သောစိတ်တံစိတ်ဒီဒုက္ခဝံချမ်းသာကိုဆောင်ပေးရသည်သီလနဲ့ကျင့်သုံးပြီးတော့စောင့်ကြနေရင်လည်းသီလကုသိုလ်ရစွမ်းအဖြစ်နိဗ္ဗာန်မြတ်မိစ္ဆာကြား လူဘဝနတ်ဘဝကောင်းမြတ်တဲ့ဘဝတွေမှာဖြည်းပြီးကောင်းကျိုးချမ်းသာကိုရစေနိုင်တဲ့စိတ်ကိုစောင့်ရှောက်အောက်ထစ်ဆုံး၅ပါးဒီကနဲ့စောင့်ရှောက်နေကိုသူကအကျိုးများလာပါပြီ၅ပါးဒီကနဲ့စောင့်ရှောက်နေဘယ်လေးပါးမှလွတ်ကင်းနိုင်ပါတယ်၅ပါးဒီကစောင့်ရှောက်နေအဲဒီတဲ့တိုးတက်ပြီးတော့ခု၈ပါးသီလဆောက်တည်တာကတော့ပို့ပြီးတော့ကောင်းတာပါ အဲဒါတဲ့သမာဓိဘာဝနာတစ်ခုခုသမထကမ္မဋ္ဌာန်းတစ်ခုခုနဲ့သမာဓိဖြစ်အောင်အားထုတ်ပြီးဆောင်ရှောက်နေလို့ရှိရင်တော့သူကတော့ဘုကောင်းတာပဲစိတ်တွေဆရာတော်ကမသွားရအောင်သမထအာယုံမောသာတီးနေဘုရားနုသတိဘုရားကောင်အာယုံပြုပြီးတော့နှလုံးသွင်းနေတဲ့အချိန်အရဟံလူနာယမသောတာအပေါင်းနဲ့ကုသိုလ်ထုခန္ဓာမူလိုက်ပြီလည်းမြတ်စွာဘုရားမြတ်စွာဘုရား မိမိတို့အကျိုးရအောင်လို့လူတွေနဲ့ဒီဇမားတွေတတ္တဝါတွေကပူဇော်လိုက်တာပဲပူဇော်လိုက်တဲ့ပုံနဲ့စာပြအပြည့်စုံပါပြီလေငါတို့ကိုယ်ွယ်ပြီးတော့နေတဲ့မြတ်စွာဘုရားဟာလူနာဇမားတတ္တဝါတွေပူဇော်ပြီးတော့ကောင်းကျိုးတွေရစေနိုင်တယ်မြတ်စွာဘုရားပဲလောကမှာကောင်းကျိုးတွေရခြင်းလို့ရှင်ဘုရားကိုယ်ွယ်ပူဇော်ရအဲဒီလိုပူဇော်လိုက်တဲ့ဘုရားပဲ အရဟံကိလေသာညစ်ကြေးတွေမှာကင်းဝေးစင်ကြယ်တော်မူပါပြီလေ။မြတ်စွာဘုရားကိလေသာညစ်ကြေးတွေဘာမှမရှိဘူး။လောဘညစ်ကြေးမရှိဘူးဒေါသညစ်ကြေးရှိမောဟညစ်ကြေးရှိမာနဒိဋ္ဌိဝိသိကိစ္စဇာတိတဲ့ကိလေသာညစ်ကြေးတွေဘာမှမရှိဘူးစင်ကြယ်နေတယ်။အထူးသိစရာကတော့စိတ်ဆိုးစရာမကောင်းတဲ့အာရုံနဲ့တွေ့ပေမဲ့လို့စိတ်ဆိုးတဲ့ကိလေသာညစ်ကြေးမရှိဘူး။ အာဘုရားဘုရားကမဟုတ်ဉာဏ်ကြီးလည်းကျင်းတော်များတော့ကျင်းမှာမြတ်စွာဘုရားကတော့အထူးသဖြင့်ကျင်းတော့မြတ်စွာဘုရားဒီလိုချီးကျူးရအဲကိလေသာငြိမ်းချမ်းမှာကျင်းမဲ့ဆင်းရဲတော်မူသောမြတ်စွာဘုရားသမ္မာကမ္မဝရပြည့်ပြည့်တိုက်တဲ့တရားတွေကိုကိုယ်ပိုင်ဉာဏ်နဲ့ပြီးတော်မူသောမြတ်စွာဘုရားစသည်ဖြင့်ဘုရားကိုယ်နဲ့အာရုံပြုနေတဲ့အခါစိတ်က စင်ကြဲနေတာပဲဆောက်ရှောက်ဆောက်ရှောက်ဆောက်ရှောက်ဆောက်ရှောက်ထားတဲ့အတိုင်းစင်ကြဲနေတာဘယ်မှမသွားဘူးအဲဒါတမာရီတရားအားထုတ်ပြီးစင်ကြဲအောင်ဆောက်ရှောက်ဓမ္မနုပတိတရားတော်ကိုအာရုံပြုတဲ့သံဃာနုပတိသံဃာတော်ကိုအာရုံပြုတဲ့သီလနုပတိမိမိဆောင်ထိန်းထားတဲ့သီလကိုဆင်ញင်ပြီးတော့လဲအဲစိတ်ကိုဆောင်းရှောက်နေတဲ့သံဃာနုပတိမိမိဆင်ခြင်ပြီးတဲ့လူသားနာအာရုံပြုပြီးတော့လဲဆောင်းရှောက်နေတဲ့ အာနာပါနထွက်တဲ့ဝင်တဲ့ရှုပြီးတော့လည်းဆောင်ရောက်နေတယ်အတုပါနဲ့ကေသာလောမနဲ့ခါရဏတဲ့ဆော့ဆံမင်းမွင်းကြီးရှိတဲ့တဲ့သွားရေစားပြီးကိုယ်ရဲ့ဆက်စုပ်ဝဲအစုတွေအစိပ်ပိုင်းနဲ့အဲ့ဒါတွေဆင်ញင်ပြီးတော့ရင်းနဲ့ဆောင်ရောက်နေတယ်အတဝါရီချမ်းသာကြပါစေမိမိမိဝါချမ်းသာကြပါစေစသည်ဖြင့်မေတ္တာပွားများပြီးတော့လဲဆောင်ရောက်နေတယ်အဲဒီလိုဆောင်ရောက်နေစိတ်ဟာဆင်ခြင်နေတာလည်းကောင်းတယ် အဲစိတ်တံဂုတ်တံဒုက္ခဝဟအဲဒီလိုဆောင်ရှားလို့ရှိရင်အဲဒီစိတ်ကထူးစင်ကြဲနေတော့ဇာမဲ့ဖို့အဲဇံကိုရနိုင်ယူပါဇရဇာနေရနိုင်အဲဒီယူပါဇရဇာနေကိုရနိုင်အဲဒီဇာနေမရနိုင်ဘူးတော့သမာဓိဖြစ်နေတော့အဲဒီသမာဓိကုသိုလ်ရနိုင်လည်းပဲဟောမြတ်သောလူဝါနာဘဝတွေ

အဲဒီစိတ်ကသိရတာပဲသူတို့တည်းကသိနိုင်တယ်မြင်နိုင်တယ်ဆိုတဲ့စိတ်ဟာဝိပဿနာရှိမှသိတာခုဒီမှာတရားထုတဲ့ပုဂ္ဂိုလ်တွေဘောင်းနေပိန်နေပထမကတော့ရုပ်ပဲရှုရုပ်ရှုနေစိတ်ကူးလေးတွေဖြစ်တဲ့အခါကျစိတ်ကလေးရှုရကြတာစိတ်ကလေးထင်ရှားကြည့်ရတော့ဩဒီလိုစိတ်ကလေးကဒီလိုဖြစ်တာပါစိတ်ကလေးကသူ့အတူဖြစ်ပြီးသူ့အတူကြောက်သွားတာပဲ စိတ်ကိုပုဂ္ဂိုလ်သတ္တဝါအနေနဲ့ဆွဲလန်းကြရမရှိဘူးအဲစိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းရှိရပါစိတ်ပဲဖြစ်ဖြစ်ဝလာကမြတယ်ရှိရအဲဒါသူတို့ကမြင်နိုင်ခဲ့တဲ့စိတ်ပဲဆိုတာမြင်နိုင်အာမပုဂ္ဂိုလ်တွေမြင်နိုင်ခဲ့တာဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမြင်တယ်တွေ့တယ်စိတ်ကလေးကဒီလိုသဘောတရားပဲဆိုတာတွေ့ရအဲဝိပဿနာရှိပြီးတော့ဆန်းကျင်တာအဲဒီဆန်းကျင်ခြင်းဖြင့် တရားတွေမရသေးလည်းပဲကောင်းမြတ်တဲ့ဘဝတွေရောက်ပြီးချမ်းသာသွားနိုင်ပါလေဝိပဿနာဉာဏ်နဲ့ဆင်တိုင်းတက်ပြီးတော့နိဗ္ဗာန်ကိုတွေ့သွားပြီဆိုရင် အောက်ထစ်ဆုံးသောတာပန်ဖြစ်သွားတာကိုသောတာပန်ဖြစ်သွားတော့အပယ်လေးပါးကစင်တာဝရလုံးရောက်သွားတာပဲအဲလိုကောင်းကျိုးတွေရနောက်ဆက်ပြီးအားထုတ်ခြင်းအားဖြင့်အရာတမရတို့ရောက်တဲ့ခါကျတော့ဆင်းရဲခါတင်ကိုငြိမ်းတာပဲ ယုံနာယုံနာဘဝတည်တည်နဲ့စပြီးဖြစ်တဲ့ဝိညာဉ်နာရင်ပြင်းဆိုင်တဲ့ဆင်းရဲကိုဆင်းရဲစိတ်ဆင်းရဲပါဆင်းရဲမှလည်းဆင်းရဲကိုငြိမ်းနေတာစိတ်တံဂုဏ်တံဒုက္ခဝါဂုဏ်တံဆောက်ရှောက်ထိမ့်သိမ့်အပ်သောစိတ်တံစိတ်ဒုက္ခဝါချမ်းသာကိုဆောင်းတတ်သည်အဲဒီကတာဟောတော့ဒီတရားနားထောင်နေရင် ပါရမီထူးတဲ့ပုဂ္ဂိုလ်တွေကဘုရားလက်ထက်တုန်းကပါရမီထူးတဲ့ပုဂ္ဂိုလ်တွေအဲဒီတရားလေးခါတာလေးနားနေရင်လည်းသောတာပန်လည်းဖြစ်ကြတယ်ဘုရားလက်ထက်တုန်းကသိဉာဏ်ကြတာတရားနာရုံနဲ့ဖြစ်တရားလည်းအထူးတော့အားမထုတ်ရအခုတော့အားထုတ်ရအဲဒီလိုတရားနာရုံနဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပါရမီရှိလို့ပါပဲအခုလိုအားထုတ်ထားတဲ့ပါရမီတွေရှိနေလို့အခုအားထုတ်တဲ့ပုဂ္ဂိုလ်တွေအားထုတ်နေရင်လည်းတရားတို့ရနိုင်ပါလေ။ တကယ်လို့အခုမရတော့နောက်ခါကာလဒီလိုလိုလိုကိုယ်နဲ့ရဖို့အကြောင်းဖြစ်ပါဒါကြောင့်မဟာဝါဒီလာဆောင်ရွက်ပြီးတော့ဖြစ်စေရှိပါဒီလာဆောင်ရွက်ပြီးတော့ဖြစ်စေသမထဘာဝနာတစ်မျိုးမျိုးဝမ်းမြောက်ပြီးတော့ဖြစ်စေဝိပဿနာရှုပြီးတော့ဖြစ်စေစိတ်ကိုဆောင်ရမယ်တိမ်မွေးတဲ့စိတ်ပြီးနိုင်တဲ့စိတ်သွားခြင်းအားသွားရောက်ခြင်းရောက်ရောက်နေတဲ့စိတ်ဒါတွေလူသွားခြင်းအားတွေမသွားရအောင် ရှုမှတ်ပြီးတကားလားဆောင်းလျှောက်ပြီးသွားရမယ်အဲဒီတော့ဆောင်းလျှောက်သွားလို့ရှိရင်တော့ခေါင်းရိုးတွေကို ချမ်းသာတွေပဲရနိုင်လောကချမ်းသာလည်းရနိုင်တယ်။အမြဲဝဆင်းရလွမြောက်တဲ့နိဗ္ဗာန်ချမ်းသာလည်းရနိုင်တယ်။အဲဒီလိုချမ်းသာတွေရအောင်သီလ သမာဓိပညာတို့ဖြင့်စိတ်ကိုစောင့်ရှောက်နိုင်ကြသည်ဖြစ်မိမိတို့လိုရှိရသော ကောင်းကျိုးချမ်းသာနဲ့ပြည့်စုံကြပါစေ